ကဲအဲ့စာလေးပဲနည်းနည်းလေးချင်းကြည့်သွားပေါ့အခုဘယ်ရောက်သွားတော့ဧတေခောဘိက္ခဝေဥဘောအန္တေဘိက္ခွေဘိက္ခုတို့ပေါ့ဧတေခောဥဘောအန္တိဤအစွန်းတရားနှစ်ပါးတို့ကိုအနုပကမ္မလွတ်အောင်ရှောင်ရှား၍ဝါပဲပြထား၍ ဟောပယ်ပြစ်ထားပြီးနောက်ဘာလုပ်မလဲဆိုရင်မေဇိမပฏิပဒါမေဇိမပฏิပဒါဆိုတဲ့ပါဠိလဲဥစဉ်တို့ဗုဒ္ဓဘာသာတွေနှုတ်ကြိုးပါတယ်နော်အလယ်လံကျင့်စဉ်တနည်းအားဖြင့်အလယ်အလတ်ဖြစ်သောကျင့်စဉ်ဟောတထာဂရိဏတထာကတဝါရှိဖျားသူနီတူလမ်းမှန်ကိုရှာတွေ့သောဖျားသည်အဘိဓမ္မဗုဒ္ဓထိုတို့ရသိခဲ့ပြီ အဲ့ဒါနဲ့အစားထိုးမယ်လို့ပြောတာဒါပေမဲ့အစားတတ်မထိုးသေးဘူးဒီမလဲကြောညာဝင်သေးတယ်ကြောညာအဲ့ခစ်တရားရှိတယ်နော်ရမစ္စမပရိဒါကိုမပြောသေးခင်အဲ့မစ္စမပရိဒါကိုတွေ့ထားရပါလို့ဆိုစကုကရဏီယာစလိမ့်မယ်နော်မစ္စမပရိပဒါတထာဂရဏပိတံဗုဒ္ဓပြီးရင်တော့ပါတော့ကရဏီဟုတ်တယ် အဲ့ဒီမစ္စမပရိပရာဆိုတာဘယ်လိုသဘောလဲဆိုတော့စက္ခုကရဏီတဲ့ညာမျက်စိကို ပြုတ်တတ်ဤပေါ့နော်ညာနာကရဏီအသိဉာဏ်ကိုပြုတ်တတ်ဤပါပဲအဲ့ဒီအရေးအကုန်လုံးဟာအသိဉာဏ်ဖြစ်လာပြီလို့ညာရဲ့ပရိယေတွေဖြစ်နေတစ်ကစက္ခုကရဏီနှစ်ကဘာတော့ညာနာကရဏီအသိဉာဏ်ကို ဖြစ်စေတယ်ဥပတမာယငြိမ်းအေးခြင်းကို ဖြစ်စေတယ်အဘိညာယထိုအဘိညာယဆိုတာလဲထိုတွင်၍သိခြင်းကို ဖြစ်စေတယ်အဘိအဘိဆိုတော့တာမန်အတိတ်လွန်ခဲ့တဲ့အတိတ်ကို ဖြစ်စေတယ်အဲ့တော့ထူးခြားတဲ့အတိတ်ကိုဖြစ်စေတယ်လို့ဆိုတာဘိညာယပြီးတော့မှသံမောဒါယတာမသူလည်းအမှန်ကို အမှန်တိုင်းသိစေ၏နိဗ္ဗာနာယနိဗ္ဗာန်လို့ငါဆိုတာသိပါပြီအမှားတော့နိဗ္ဗာန်ဆိုတာ ငြိအေးခြင်းမှာနော်နိဗ္ဗာန်ဟာတန်ဝတ္တရီဆိုပြီးတော့သူကကြောညာ၅ခုဝင်ပါတယ်စကုကရဏီစကုဆိုတဲ့စကားလုံးကတော့ဥစ္စနဗုဒ္ဓဘာသာနဲ့သိပါတယ်ပဲစကုဆိုတာမျက်စိကိုပြောတာဒီနေရာမှာတော့ညာမျက်စိကို ပြုတတ်တယ်ညာနာကရဏီဆိုတာလည်းညာပဲညာဆိုတာအတိကိုပြုတတ်ဤစကုရင်ဥပသမဆိုတာကငြိအေးခြင်းဟာဖြစ်ဤနော်အဘိညာယဆိုတာအဘိညာပဲ အဲလွန်တဲ့အသည့်ကို ဖြစ်စေတတ်၏ပေါ့တန်မောဒါယဆိုတာကဒါလည်းအမှန်တကူအမှန်တိုင်းတည်ခြင်းကို ဖြစ်စေတတ်၏အကုန်လုံးဟာဉာဏ်နေကြီးပဲဆိုတော့တခုနဲ့တခုသိမ့်မတူဘူးဗျအဲ့တော့ပထမဆုံးစက္ခုကရဏီဆိုတာဟိုညာမျက်စိတဲ့သွားအောင်လုပ်တာညာမျက်စိဘာဖြစ်လို့အခုမှတဲ့သွားအောင်လုပ်တယ်ဆိုတော့ဒီတရားမရှိ မသိရခင်တုန်းက ဦးဇင်းတို့ဖျားလောင်းကိုယ်တိုင်ကိုအကုန်လုံးညံမျက်စိလဲနေတာအဲ့တော့မျက်စိလဲဘူးမှဒီပရိယေ၅ခုကိုသိတာမျက်စိလဲတယ်ဆိုတာသိကြုံလားကြုံရလို့မရှိဘူးလားဘယ်လိုဖြစ်တာတော့ဆိုတော့အရှိအနာတောင်မြောက်တွေပြောင်းမြန်ဖြစ်နေတာကိုမျက်စိလဲတယ်လို့ခေါ်တာဒါဆိုရင်တို့ရွာရွမနာမှာတော်ရဲကိုသွားလို့ရှိရင်ဒီခါလေးမောအောင်ပြီဆိုလို့ရှိရင် အရှင်းတော့တောင်မြောက်ကမကွဲတော့ဘူးမျက်စိလွယ်လဲသွားတာပဲမျက်စိလဲတယ်ဆိုရင် တောင်ကိုမြောက်တင်မြောက်ကို တောင်တင်ပုံမှန်အပြင်တော့ဦးဇင်းတို့သွားသွားပြီးတော့ထင်းကုတ်ဝါကုတ်မိုးရှာသွားနေတဲ့တောကရွာရဲ့အရှိအရှိတောင်လောက်မှာရှိတယ်ရွာဆိုတာမြောက်ကိုသွားမှာပဲဒါပေမဲ့အဲ့ဒီကိုပြားမဲ့မြောက်ကို တောင်ထင်ပြီးတော့တောင်ကိုကြတော့မြောက်ထင်ပြီးတော့သွားမိဆိုရင်သွားလေသွားလေတော့အပူနဲ့လေမျက်စိ လဲတာဥဒရဏမှာတော့ထင်းထင်းရှားရှားကြီးတောင်ကြီးတတောင်ရှိတယ်ဒီတလဲထဲမှာစဘာပုံထားသလိုကြီးကိုနဘေးကလှမ်းမြရတယ်ဟိုမှန်ကြီးတောင်မှန်ပြတောင်လဲခေါ်ပါတယ်ပုတ်ပါတောင်နဲ့ဒန်းတူပဲရှေ့ကမြေတိုင်းတဲ့ပုံကိုယ်တွေမှန်ပြတဲ့တောင်လို့ပြောပဲအဲ့တော့သစ်ပင်ပေါ်တက်နေတဲ့ကိုရင်တစ်ပါးကဟိုအမြင့်ကြီးကိုတက်ပြီးအဲ့တောင်ကိုကြည့်ရတယ်အဲ့ဒီတောင်ကိုတွေ့လိုက်လို့ရှိရင်မျက်စိတွေကလောလောပြောက်သွားတာအဲတို့ ရွာကဘယ်ဘက်မှာတောင်မြောက်ကကွဲသွားတာပဲစေကရဏီမျက်စိလယ်ကိုပျောက်စေတယ်ဆိုတာပထမဆုံးကတော့ဘာလို့ဆိုတော့တောင်မြောက်၄ပါးတဲ့သွားတာအဲ့လိုဆိုတော့တတန္တရာလုံးမှာမနေ့ကလည်းပြောခဲ့ပြီးသစ္စာမျက်စိလဲနေကြတာဘာလို့ဆိုတော့ဆင်းရဲကိုကြတော့ချမ်းသာကိုထင်တယ်ချမ်းသာကိုကြဆင်းရဲထင်တယ်ဒါကဆင်းရဲဖြစ်ကြောင်းတွေကြတော့ချမ်းသာကြောင်းလို့ထင်တယ် တကယ်ချမ်းသာကြောင်းဆိုရင်ကြတော့ဆင်းရဲကြောင်းလို့ထင်တယ်ဆင်းရဲကြောင်းထင်လို့လည်းပဲအခုရိတ်တာတောင်အေးစေတရားလေးပါလေးလာပြီးတော့နာမအထောက်အမှမသိဘူးဒါရပါတော့ဒါတော်ဆင်းရဲတာပဲရက်ထဲမှာရှောက်ဆော့နေရတာကြတော့ချမ်းသာကြောင်းအဲ့လိုပေါ့ဆင်းရဲကြောင်းနဲ့ချမ်းသာကြောင်းလဲပြောင်းမြန်အတိထဲမှာဖြစ်နေတာကိုအတိညာမျက်စိလဲနေတာအဲ့တော့ပထမဆုံးကဒီတရားမစ္စည်းမပฏิပဒါကိုကျင့်လို့ကျင့်စက္ကုကရဏီ ညံမျက်စိတဲ့သွားမယ်ညံမျက်စိလဲတာပျောက်သွားမယ်အဲမျက်စိလဲပျောက်သွားတာပေါ့ပထမဆုံးအသိကမျက်စိလဲတာပျောက်သွားတဲ့အသိမျက်စိလဲပျောက်သွားပြီဆိုရင်ဘာလဲစက္ကုကရဏီပြီးတော့ညာနာကရဏီအမှန်တိုင်းသိတာမယ်အရာလေးမျက်နှာတဲ့တဲ့ကွဲသွားမယ်နော်တောင်ကိုတောင်မှန်းသိမယ်မြောက်ကိုမြောက်မှန်းသိမယ်အရှိနောက်တောင်မြောက်အမှန်တိုင်းသိသွားသလိုအခုလည်းပဲညာမျက်စိလဲပျောက်သွားတဲ့ပုံကိုယ်ကြီးကညာနာကရဏီ ဒုက္ခအစစ်ဒုက္ခဖြစ်ကြောင်းအစစ်ဒုက္ခငြိမ်းရာအစစ်ဒုက္ခငြိမ်းကြောင်းအစစ်ကိုသိသွားမယ်အဲ့တော့သိသွားရင်ဘာဖြစ်လဲစိုးစိုးအောင်သူတို့မျက်စိလဲရင်သွားနေတယ်မျက်စိလဲဖို့ပြီးတော့အဲ့တကယ်သွားမှသိတယ်မျက်စိတွေကသွားတာသွားရင်တောကြီးကလည်းပို့ပို့ပို့ပို့နဲ့လေတော့ဟုတ်ပါမလားဟာစိတ်ထဲမှာအမျက်ပူနေရတာပုံများဆိုးနေမလားအဲ့လိုဖြစ်ရတာပေါ့ဒါပေမဲ့ခုနမှန်းချေတောင်ကိုမြင်လို့ မျက်စိလည်းလည်းပြောက်ပြီဆိုတော့စိတ်ထဲမှာကိုပြားမဲ့နေရဘယ်နေရပဲဘယ်လန်းနိုင်သွားမှာဘယ်ဘက်ကိုသွားမှာဆိုတာတိတိကျကျဆုံးပြနိုင်ရင်စိတ်ထဲကအေးသွားပြီဟုတ်မှဟုတ်ပါမလားဆိုတဲ့တန်တရားအပူမရှိတော့ဘူးအဲ့ဥပဒမာယဆိုတာအဲ့လိုဖြစ်သွားတာနော်ဒုက္ခကိုဒုက္ခမှန်သိတယ်နောက်ကြရင်တွေ့ရလိမ့်မယ်အဲ့ဒီဒုက္ခတို့ဘာလို့ရမလဲဒုက္ခငြိမ်းချောင်းဘာလဲသိမယ်ဒုက္ခဖြစ်ကြောင်းကိုလည်းသိမယ်ပေါ့ဒုက္ခငြိမ်းရာကိုလည်းသိမယ်အဲသစ္စာ၄ပါးလို့ခေါ်တာပေါ့ အမှန်တရားလေးပါးကိုအမှန်တိုင်းသိသွားတဲ့အတွက်တို့ဘာပွားမှာကဘာလဲသိရမှာကဘာလဲပေရမှာကဘာလဲကွဲကွဲပြားပြားသိသွားတယ်ဖြစ်တဲ့အတွက်ရောင်ဝါးဝါးမရှိတော့ဘူးဟုတ်မဟုတ်ပါမလားလို့ပူပူစိတ်ပူစရာလဲမရှိတော့လောက်အောင်အထိအတိညာပေါ်လာတာကိုဥပသမအဲအဲ့လိုသိလာတဲ့အတွက်ကိုသွားမဲ့ဘက်ကိုအမှန်တိုင်းသွားလိုက်လို့တောဆက်ကိုလွတ်လာပြီဆိုတာနဲ့ကိုယ့်ရောက်ဘက်ကိုသွားမယ်ဟာက အလိုလိုမှားမိလာပြီဆိုတော့ညာနာကရဏီဟုတ်သားပဲဒီကိုသွားမှာပဲဆိုတာသိရတယ်နော်စကုဏညာနာကရဏီဥပသမယမြေအေးသွားပြီအဖိညာယဘယ်နာသွားရင်ဘယ်ခွေ့ကြော်ရင်တို့ရွာလှမ်းမြရပြီဆိုပြီးတော့စိတ်ထဲမှာမှန်းပြီးတော့ကိုအဲ့လိုသိလို့ရတာအဖိညာယသွားရင်သွားရင်ရွာလဲမြင်မြင်လိုက်ပြီဆိုရောတံမောဓာယတကယ်အပိုင်းအပိုင်းလောက်ဒီပါသိပြီ နော်ကိုယ့်နေရာကိုလည်းရောက်သွားပြီဆိုတော့ခီးသွားခြင်းကိစ္စပြီးပြီအေးပြီနိဗ္ဗာန်ရဆိုတာအဲ့လိုပါပဲကိုကျင့်သုံးစရာကိစ္စလမ်းဆုံးရောက်သွားမှာအဲ့လိုဖြစ်စေတတ်တယ်လို့ပြောတာနော်သက္ကရဏီအတိမျက်စိလဲခြင်းကိုပျောက်စေတတ်ဟွာအတိမှန်သွားစီညာနာကရဏီသစ္စာ၄ပါးကိုကိုယ်ကိုယ်ပြားပြားသိသွားပြီဥပတမာယဟိုလိုလားဒီလိုလားရောင်ဝါးဝါးဖြစ်ခြင်းနေညည်အေးသွားပြီ အဘိညာယဒါတော့ကိုယ်တိုင်ကျင့်သုံးတဲ့အခါမှာကိုယ်တိုင်ကိုယ်တိုင်ကျင့်သည့်အဖြစ်နဲ့အဘိညာယတာမန်တဲ့ပို့ပြီးတော့သိသွားပြီကြားသည့်အဆင့်ကနေပြီးတော့ဘာသည့်ဖြစ်တော့ကျင့်သည့်အဆင့်အထိရောက်သွားရင်အဘိညာယကျင့်တဲ့ဥစ္စာဥပဒရညာအဆင့်နဲ့တက်လာပြီဆိုရင်တမ္မောဓာယတကယ်သင်္ခါရဆိုတာဘယ်လိုသဘောရှိတယ်ဆိုတာတရားဟောတဲ့ဘုံညာပြောစရာမလိုတော့ဘူးခဏမစဲဖြစ်ပြီးတော့ပြတ်နေတဲ့သဘောတွေဟာလည်းပဲကိုကိုယ်တိုင် သိသွားမယ်သံဘောဓာယအဲ့လိုသိသွားလို့ဒီဓမ္မစကြာထဲမှာဆိုရင်ပထမဆုံးရှင်အညာတိကုဏညာကြီးမှတ်ချက်ချလိုက်သလိုပေါ့ယံကိစေသမုဒိယဓမ္မံတပ္ပန္တနိရောဓဓမ္မံသင်္ခါရနယ်ထဲမှာတော့သင်္ခါရနယ်တွေကတရားတွေစင်းချုပ်လိုက်ရင် ဖြစ်ပြီးရင် ပြက်တာပါပဲကလွဲလို့ဘာမှမရှိတော့ဘူးလို့တကယ်သိသွားလို့ရှိရင်ဒီတရားတွေပေါ်မှာလိုချင်ချင်းတတ်မှတ်ချင်း မရှိတော့ဘူးလူချင်းတတ်မှတ်ဖို့မရှိဘူးဆိုရင် အလိုလိုညည်းအေးသွားတာပဲเนาะဒီလောကကြီးမညည်းအေးတာကဘသူကနှိမ့်ဆက်နေတာတော့ဆိုရင်တွေးကံလည်းရှိပါဘုသူကနှိမ့်ဆက်နေတာဆိုတော့တဏှာပေါ့ဗျာပြိဝတိမိုးကုတ်ယောဂီတွေပဲမိုးကုတ်တန်လေးနဲ့ဖတ်ပေါ့ဘုသူကနှိမ့်ဆက်နေတာတော့ တဏှာနှိမ့်ဆက်နေတာပေါ့နော်ငါတို့နေရာဤကဘာတဏှာအုပ်စိုးသည်တဏှာစေရမနေသာဖွေကဆက်ရသည်တဏှာနှိမ့်ဆက်နေတာအခုစားတော့ဖြစ်ပြီးပြဋ္ဌာန်ကလွတ်လို့ဘာမှမရှိဘူးလို့တကယ်သိရင်အဲ့ဒီပေါ်မှာတတ်မှတ်တဲ့တဏှာလည်းမရှိတော့တဏှာမရှိတော့ဘူးဆိုရင်ငြိမ့်တာခန္ဓာမရှိလို့ငြိမ့်တာမဟုတ်ဘူးတဏှာမရှိလို့ငြိမ့်တာခန္ဓာရှိလို့ဒုက္ခရောက်နေတာလည်းမဟုတ်ဘူးတဏှာရှိလို့ဒုက္ခရောက်နေတာသဘောပေါက်လားနော် အဲ့တော့နိဗ္ဗာန်ရအရာစကားအားလုံးသိတာတော့အားလုံးနားလည်အောင် ပြောတော့ဒုက္ခငြိမ်းတယ်လို့ပြောတာတကယ်တော့ဒုက္ခကငြိမ်းစရာမလိုဘူးဘာလို့လဲဆိုတော့မူလတွေကမရှိဘူးဒုက္ခကဘာတော့မူလတွေကမရှိဘူးရှိနာဘာလို့ဆိုတော့သင်္ခါရဖြစ်ပြီးရင်ပြက်တဲ့သင်္ခါရကြီးရှိနေတာအဲ့ဒီဖြစ်ပြီးပြက်မာကြီးကိုဖြစ်ပြီးပြက်တတ်တဲ့သဘောလို့မသိတဲ့အတွက် မဖြစ်တော့ဘူးမြဲနေမယ်အဲ့လိုဒါကြီးရှိချမ်းသာမယ်အဲ့ဒီတဏှာနဲ့ပေါ့တဏှာအနုစားတတ်မှတ်တယ်ပေါ့တတ်မှတ်မှုလွန်ခဲ့တော့တဏှာပစ္စယဥပါဒနာဆိုတော့ဆွဲလန်းသွားတာပေါ့နော်အဲဆွဲသွားပြီဆိုရင်တော့ဒုက္ခကကြီးကြီးကိုရောက်ပြီအဲ့ဟာတွေအကုန်လုံးငြိမ့်သွားမှာခန္ဓာငြိမ့်တာမဟုတ်ဘူးဒုက္ခငြိမ့်နေဆိုရင်လည်းတကယ်ကဒုက္ခကငြိမ့်သွားတာမဟုတ်ဘူးတကယ်ငြိမ့်မှာကဘာလဲ တဏှာငြိမ်းပါတဏှာလက်တယ်ငြိမ်းသွားရင်ဒုက္ခကမရှိတာကိုမရှိတဲ့အတိုင်းပဲအလိုလိုသဘောပေါက်သွားမရလို့ပြောတာမစ္စမပရိပရာဟာအဲ့လိုဖြစ်စေပါတယ်လို့ကြောညာပြီးတော့မှမာဥပဒမာပညာသမောဒနိဗ္ဗာန်သံဟောတန္တိပြတော့ရှိရပါတယ်နော်ပါဠိလျက်အယမေဝရိယောအတ္တိကောမေခောဒီမက်ကင်၈ပါးပါပဲအဲ့ဒီမက်ကင်၈ပါးဟာ မစ္စပိမပြိပဒအလယ်လန်းပါပဲလို့သူတို့ပြောတယ်အဲ့တော့အလယ်လန်းအကြောင်းကိုနည်းနည်းလေးသဘောပေါက်အောင်အစွန်တရားနှစ်ပါးကပထမကစိတ်ကိုအလိုလိုက်လွန်းပြီးတော့ကာမဂုဏ်အာယု၅ပါးကာမဂုဏ်တရားတွေကိုပါတော့တဏှာဥစည်းပြီးတော့ရှာဖွေခံစားတာအဲ့ဒါကကာမတုခဏိကအစွန်းဒါစိတ်ကို လွတ်ထားတဲ့အစွန်းပေါ့နော်တရားတရားမဲ့လွတ်ထားတဲ့အစွန်းနော်အတ္တကိလမတာဆိုတာကတော့တရားကိုပဲအဓိကထားတယ်ခန္ဓာကိုယ်ရဲ့ထောက်ပံ့ဖြစ်တဲ့အစားအကုန်လုံးလွတ်ထားတဲ့အစွန်းနားရလားအဲ့တော့ကာမတုခံလိကသမားကလောကမှာအစားသာလိုတယ်တရားမလိုဘူးအတ္တကိလမထနုယောဂသမားကတရားပဲလိုတယ်အစားမလိုဘူး အဲ့ဒီနှစ်ခုသလုံးမှာအစွန်းရောက်တယ်ဘာဖြစ်လို့လဲဆိုတော့ဒီခန္ဓာကိုယ်ကြီးကိုအခြေခံပေါ်စည်းထားတာ ရုပ်တရားနဲ့နံတရားနှစ်ခုရှိတာနှစ်ခုရဲ့လိုအပ်ချက်တနည်းအားဖြင့်နှစ်ခုရဲ့ချမ်းသာခြင်းကလိုအပ်ချက်ချင်းမတူရုပ်ခန္ဓာကိုယ်ကြီးရုပ်ခန္ဓာကိုယ်ကြီးကတော့ချမ်းသာတယ်လို့တကယ်တော့မသုံးပါဘူးရုပ်ဆိုရင်ကြမ်းမာတာပါရုပ်ကကြမ်းမာမှာ နာမ်ဖြစ်တဲ့စိတ်ကသာဘာဖြစ်လို့ချမ်းသာဘာလို့ချမ်းသာတယ်ဆိုတာဝေဒနာနာမ်တရားဟုတ်တယ်မလားခံစားမှုအဲ့တော့နာမ်ကဘာဖြစ်ရမှာလဲချမ်းသာမှာယုတ်က ကျမ်းမာမှာရုပ်ကျမ်းမာဖို့ဆိုရင်တော့ဘာလို့လဲအစားလိုတယ်နော်ရုပ်ကျမ်းမာဖို့ဆိုရင် အစားလိုတယ်တပ်ပေတတ္တအာရတိတိကဒီဒီသရဝါရီဟာအာရကြောင့်တည်တယ်ဆိုတာ ဒီရုပ်ခန္ဓာကိုယ်ကြီးကအစားနဲ့တည်တာအစားရှိမှကြမ်းပါတယ်အစာအာဟာရချွတ်တယ်ရင်ကြမ်းပါရဲ့လေချွတ်တယ်တယ်ဒါလည်းအလုံးသိတယ်နံကြတော့ချမ်းသာလို့တယ်နံချမ်းသာကြတော့ဘာနဲ့မှချမ်းသာမလဲဆိုတော့နံကြီးဘာဖြစ်လို့ဆင်းရဲနေရတော့အပူတွေများနေတာဆင်းရဲတယ်ခေါ်တာအပူတွေထဲမှာနောင်တပူပန်စရာတွေများတာနောင်တပူပန်စရာတွေကလည်းဘယ်လိုပုံကမှများလို့ဆိုတရားမှားတဲ့လူမှများတာ တရားမမဲ့ရင်နောင်နာပူပန်စရာလည်းမရှိဘူးအဲ့တော့စိတ်ချမ်းသာဖို့ဆိုရင်ဘာလို့လို့တရားလိုတယ်နော်စိတ်ချမ်းသာဖို့ကတရားတယ်စိတ်လိုပဲအဓိကအဖြစ်ပြောလိုက်ပါတော့နော်အတူတူပါပဲစိတ်လိုပြောရင်အဲ့ဒီမှာဝေဒနာတင်ညာသင်္ခါရတို့ကတပေါင်းနဲ့ဖြစ်ပြီးတော့တပေါင်းနဲ့ပြက်နေတာဆိုတော့အတူတူတစ်ခုပြောရင်ကြံတဲ့နာမခန္ဓာ၄ပါးလုံးပပါတယ်အဲဒီခန္ဓာကိုယ်ကြီးမှာယုံနဲ့နာနှစ်ခုရှိတဲ့အတွက် အဲရုပ်ကြမ်းမာဖို့လည်းအစားလိုအပ်တယ်နာချမ်းသာဖို့လည်းတရားလိုအပ်တယ်အဲ့လိုနှစ်ခုလိုအပ်တဲ့ထဲကကမ္မတုခံလိကဓမ္မကရုပ်ကြမ်းမာဖို့လိုအပ်တဲ့အစားပဲအရေးကြီးတယ်တရားအရေးမကြီးဘူးထဲ့ကိုမသွင်းတော့ဘူးအတ္တကိလမထာဓမ္မကြတော့နာချမ်းသာဖို့ဆိုပြီးတော့တရားပဲလိုတယ်ဘာမလို့လို့အစားမလိုဘူးဖြစ်တာအဲ့တော့ပါဠိလိုပြောမယ်ဆိုရင် ရုပ်ကြမ်းမာဖို့အတွက်လိုအပ်တဲ့အစာကအာဇီဝခေါ်တယ်အသက်မွေးတယ်လို့ခေါ်တယ်လူလောကထဲမှာဆိုရင်စီးပွားရှာတဲ့အလုပ်ပါပဲနော်နန်ချမ်းသာဘုရားတော့တရားပဲပိုင်းလို့တမ္မာလို့ခေါ်တယ်နော်မှတ်မိလားပဲကာမတုခံလိကာတမာကအာဇီဝဆိုတဲ့စီးပွားရှာမှုအစွန်းရောက်တာနော်တရားကိုလုံးဝပြစ်ထားတယ်အတ္တကိလ မထာနုယောဂသမားကတမ္မာလို့ခေါ်တဲ့တရားရှာဖို့အဓိကထားတဲ့ရုပ်ကျမ်းမာရေးအတွက်အစားရှာခြင်းဆိုတဲ့အာဇီဝအလုပ်သူမလုပ်ဘူးအဲ့လိုနည်းနဲ့အစွန်းရောက်တာတော့ပါလားအဲ့လိုဆိုအစွန်းတရားကိုရောက်နေတယ်ဆိုတာဘာဖြစ်လာလဲဆိုရင်တမ္မာနဲ့အာဇီဝကိုတခြားစီခွဲရှာကြလို့အစွန်းရောက်တာတော့ပါလားဘာနဲ့ပါတော့ အာဇီဝကိုတရားစီခွဲရှာတယ်ကာမတုခန္ဓိကသမားကအာဇီဝကိုပဲရှာတယ်တမ္မာကိုလွတ်တယ်အဲ့တော့ရုပ်အတွက်ပဲစဉ်းစားတယ်နာမ်အတွက်မစဉ်းစားဘူးဆိုတော့ तू ကရုပ်ဝါဒအစွန်းရောက်တယ်လို့ဆိုမှာပေါ့နော်အတ္တကိလမတသမားကတမ္မာကိုပဲအဓိကထားတယ်အာဇီဝကို လုံးဝဖယ်ထားတယ်အဲ့ဒါဆိုတော့နာမ်အတွက်ပဲ तू ကစဉ်းစားတယ်ရုပ်အတွက် မစင်စားဘူးဒါပေမဲ့ဒီခန္ဓာကိုယ်ကြီးမှာရုပ်နဲ့နာနှစ်ခုရှိတယ်ဆိုရင်အတိကရုပ်ကိုမှီပြီးတော့မှနာကဖြစ်ရတာမှီစရာရုပ်မရှိဘဲနဲ့မခိုင်မာပဲနဲ့နာကရက်တီလို့ကိုမရဘူးအဲ့လိုနည်းနဲ့အစွန့်ရောက်တာဆိုတော့မစ္စမပฏิပဒါဆိုတာဘာလဲမစ္စမပฏิပဒါဆိုတာဘုရားကလမ်းအသက်ဖောက်ပေးမှာမဟုတ်ဘူးအဲ့ဒီတမ္မာနဲ့အာဇီဝကိုအလဲမှာဆုံပေးလိုက်မှာဘာနဲ့ပါတော့ တာမာကတရားနဲ့လည်းမကင်းရဘူးအာဇီဝကအစလည်းစရမနေ့ကပြောခဲ့တဲ့ပစ္စဝခဏစွန်းစားရင်စင်ရင်တဲ့ပစ္စဝခဏတော့ပေါ့နော်လေးပြတ်ဆောင်ဤကိုကောင်းသည်ရှိအောင်တီလျက်အတက်မြတ်တန်းမမောပညာဘုရားသာသနာကျင့်နှဖျာကိုကျင့်ပါနိုင်စေဝေနာဟောင်းသည့်မဖြစ်စီရရပိုက်မြတ်လက်ခတ်သိမ်းပြစ်ကိုမဖြစ်လေအောင်ချမ်းမြေ့အောင်ဟုသုံးဆောင်ပြေဝဲပါသည်ဆိုသုံးဆောင်ပြေဝဲခြင်းဖြင့်အာဇီဝလည်းမလွတ်ဘူး နော်ခုနဘုရားသာနာကျင့်ပြကိုကျင့်မာနိုင်ဖို့ဆိုတဲ့ဘုရားအဆုံးမနဲ့အညီဆိုဖြင့်တမ္မာလည်းမလွတ်တဲ့အခါဘာဖြစ်သွားနော်တမ္မာအာဇီဝဖြစ်သွားမယ်အဲဒီတမ္မာအာဇီဝအခြေခံပြီးတော့ကျင့်သုံးတဲ့လမ်းစဉ်ကိုမစ္စည်းမပြိပလာလမ်းစဉ်လို့ခေါ်ရလို့အကြမ်းမြင်အဲ့လိုမှတ်လို့ရပါတယ်နော်အဲ့တော့မစ္စည်းမပြိပလာရောက်ဖို့ဆိုတာစီးပွားရှာမှုတွေရပ်ပြန်မှာမဟုတ်ဘူး ဟုတ်လားစေပွားရှာမှုကလည်းရမလားမရဘူးလားမရဘူးရလို့ရှိရင်ဒီရုပ်ခန္ဓာကိုယ်ကြီးကိုမတည်နိုင်ဘူးအာဇီဝကိုလက်လွတ်လို့မရဘူးသို့တော့ဘာလေးထက်ပြရမလဲတမ္မာဆိုတဲ့တရားလေးထည့်ပေးလိုက်ရောပဲအဲ့တော့ဒီလုတ်တွေခုလက်ရှိကိုလုတ်နေကြလုတ်တွေတခုမှရက်စရာလည်းမလိုဘူးပြောင်းစရာလည်းမလိုဘူးဘာလေးထည့်အောင်လို့တမ္မာနဲ့အာဇီဝကိုပေါင်းစပ်ပေးရမယ်တမ္မာတက်တက်ဖြစ်နေရင်လည်း သူ့ထဲကိုဘာထည့်အောင်နော်အာဇီဝထည့်ပေးလိုက်ခန္ဓာကိုယ်ကြီးကိုညှင်းစေရမကြတော့ဘူးရုပ်နာတစ်ခုရှိတဲ့နှစ်ခုသလုံးအတွက်မျှတသွားမယ်အဲ့ဒီလမ်းစဉ်ကိုဘာလို့ခေါ်တော့မစ္စည်းမပရိပရာလမ်းစဉ်အတွေ့အတွေ့မဟုတ်ဘူးလမ်းအသစ်ကြီးမဟုတ်ဘူးအစွန်းနှစ်ခုကိုအလဲစုပေးလိုက်တာမစ္စည်းမဆိုတာဘာလဲအစွန်းနှစ်ခုကို အာဇီဝတက်တက်ထားတာကိုလည်းအလဲကိုစွဲတယ်အလဲကိုဘာနဲ့ဆွဲစုလဲဆိုတော့တာမနဲ့ဆွဲစုတယ်အဲ့တော့အာဇီဝကလည်းအစွန်းမရောက်နိုင်တော့ဘူး တမ္မာရဲ့ဆွဲအားကြောင့်အလေကောင်ရောက်တယ်တမ္မာတက်တက်အစွန်းရောက်နေမှုကလည်းအစွန်းမရောက်တော့ဘူးအာဇီဝနဲ့ဆွဲလိုက်လို့ဘယ်ရောက်လာတော့အလေကောင်တမ္မာနဲ့အာဇီဝတို့အလေမှာ ဆုံပြီးတော့သွားတဲ့လမ်းကိုမစ္စမပရိပဒါလို့ခေါ်တာသဘောပေါက်လားအဲ့တော့တရားရှာမှုလည်းရက်ဆရာမလို့ဘူးအစားရှာမှုလည်းရက်ဆရာမလို့ဘူးသူတို့နှစ်ခုချင်း ပေါင်းစပ်ပေးလိုက်ရင်အဲ့ဒါဘာဖြစ်သွားလဲမစ္စမပရိပဒါလို့ခေါ်တာ အလဲအလဲလန်းကျင့်စဉ်ဆိုတာအလဲအလတ်ကျင့်စဉ်ဟောပါဘူးအလဲလန်းကျင့်စဉ်အစွန်းတစ်ခုဆိုအလဲမှာစုံမိပေါင်းဆက်သွားတဲ့ကျင့်စဉ်ဖြစ်တယ်ဒါကြောင့်ဘုရားတို့ယဟန္တာတို့လည်းစွန့်ခံထွက်ရတယ်ဘာဖြစ်လို့လဲအာဇီဝကကင်းထားလို့မဖြစ်လို့ဒါပေမဲ့ဒီပုဂ္ဂိုလ်တွေမှာတာမာကတော့ထူပြီးတော့ပြောစရာမလိုတော့ဘူးเนาะတာမာသမားတွေကအာဇီဝလည်းလုပ်ပါတယ်သူတို့ဂရဝါဒ မြို့သူမြို့သားရွာရွာသူရွာသားတွေကြတော့အာဇီဝအဓိကလှုပ်တယ်အာဇီဝအဓိကလှုပ်နေတဲ့လူတွေလည်းပဲအဲအာဇီဝအလုပ်တွေဖြတ်ပြရမှာမဟုတ်ဘူး။ဘာလေးပဲထည့်လိုက်အောင်နော်။တာမာလေးထည့်လိုက်ရင်ကိုယ့်အလုပ်ကိုလုပ်နေတာဒီပင်လင်ဘာဖြစ်သွားလဲ။မစ္စမပရိပရာဖြစ်တယ်။မစ္စမပရိပရာဖြစ်သွားရင်အဲအပယ်ကိုဥတည်သွားလားနိဗ္ဗာန်ကိုဥတည်သွားလား။နိဗ္ဗာန်ကိုဥတည်သွားတယ်။ဒါကြောင့် တားကျင်မှုမရကျင်မှုရှာတာကတော့အပယ်ကြကြောင်းလို့မတင်ပါနဲ့တားကျင်မှုမရကျင်မှုထဲမှာတမ္မာဆိုတဲ့တရားနဲ့အညီလေးထက်လိုက်ယုံနဲ့အဲ့ဒီတားကျင်မှုမရကျင်မှုရှာတာလည်းပဲဘာရကြောင်းဖြစ်လဲနိဗ္ဗာန်အကြောင်းဖြစ်တယ်အဲ့ဒါဥစ္စာဘုဒ္ဓဘာသာတွေကောင်းကောင်းသိဖို့လိုပါတယ်ဥစ္စာကတန်ရောင်လိုက်ပြီးတော့နတ်လူတော်တို့တာတို့ခေါ်ဖို့အတော်ကြိုးစားကြတယ်သူများနဲ့စကားပြောလဲနတ်လူတာတို့ခေါ်ဖို့တွေအတော်အစားနဲ့တရားကိုဘုရားအရေးကြီးဆုံးလို့ဥစဉ်ကတခါလေး စပြီးတော့မေးကြည့်တယ်အတရားကပါဗျာတဲ့ဗျာတရားစားပြီးတော့အသက်ရှင်နေလားဆိုတော့မဟုတ်ဘူးဘာလို့ပြီးတော့အသက်ရှင်ရတော့အစားစားပြီးတော့အသက်ရှင်တယ်အဲ့တော့အစားစားလည်းမစားဘဲမနေနိုင်ဘူးပြီးတော့အဓိကကဘာလို့ဆိုတော့တရားအဓိကပဲတဲ့အဲ့လိုပြောပြအောင်ဗျာလင်းလင်းချင်းအစားရှာသလားတရားရှာသလားဆိုတော့လေမစားရှာတာပဲအတပဲတကယ်ကိုအဓိကကဘာလို့လို့မေးရင်အစားအဓိကကျတော့မိုးရလာတွေကနမောတတရွတ်ပြီးတော့အသက်ရှင်တာမဟုတ်ဘူးအမင်းတို့ဆိုပြီးတော့ အသက်ရှင်လာအဲ့ဒီအစာရေကျေစုနဲ့ခန္ဓာကိုယ်တဖြည်းဖြည်းကြီးမှဖျားဟဲ့တရားဟဲ့ဥတော်လောက်ဟဲ့တော့ဘာလို့တရားကသိလာတာစိတ်ကနောက်မှအရင်ကြည့်တာရုပ်ကအရင်ကြမ်းမှာတာဒါပေမဲ့အခုအရွယ်ရောက်ပြီဆိုရင်တော့ဘာလို့အစားနဲ့တရားတို့အလဲကောင်းမှာတွဲလိုက်လို့ရှိရင်အလိုလိုအစွတ်မရောက်တော့ဘူးအစွတ်မရောက်ရင်အလိုလိုအလဲရောက်တော့တာပဲအဲ့ဒါကိုဘာလို့ခေါ်တော့နေစိမဟာပရိလမ်းအသစ်ဖောက်တာမဟုတ်ဘူး အပယ်သွားတဲ့လူနဲ့နိဗ္ဗာန်သွားတဲ့လူဟာတလန်းနဲ့ပဲလို့ပြောမယ်ဆိုရင်ဥစ္စရနာထဲမှာဂလန်ကြီးဖြစ်လိမ့်မယ်နော်လမ်းကြောင်းဆိုတာကိုယ်စိတ်ကျက်စားရနေရာကြီးကိုလမ်းကြောင်းခေါ်တယ်အဲ့တော့ဒီကမ္မဥစ္စရပုံသားဒီပါဒီစိတ်ဟာအာယုံ၅ပါးပေါ်မှာပဲကျက်စားနေတာအပယ်သွားတဲ့လူတွေဒီအာယုံ၅ပါးနဲ့ပဲသွားတာပဲနိဗ္ဗာန်သွားတဲ့လူတွေရောအာယုံ၅ပါးနဲ့ပဲမျက်စိဟာအစစ်မြင်နဲ့မြင်တဲ့ပစ္စည်းဟာဖြစ်ပြီးတော့ပြတ်သွားတော့လို့ဆင်ញင်လို့ရှိရင် နိဗ္ဗာန်ဆိုတာဒီလမ်းကြောင်းကြီးပေါ်မှာပဲလမ်းကြောင်းချင်းကအတူတူပဲเนาะလမ်းကြောင်းချင်းအတူတူပဲမဲ့တူယူချင်းကတော့ကွဲတယ်တူယူဆိုတာဥဒိချက်ချင်းနိဗ္ဗာန်ကိုဥဒိတာနဲ့အပေကိုဥဒိတာအာဇီဝကအာဇီဝပဲထားတယ်တဏ္ဍာကိုဖြုတ်ချလိုက်ပြီဆိုရင်အစွန်းရောက်သွားပြီအစွန်းရောက်သွားရင်ဘေးရောက်သွားမှာပဲအဲ့တော့လွတ်ပြေမှာနေတဲ့ပုဂ္ဂိုလ်ကအဲ့ဒီ လွတ်ပြေလမ်းကြောင်းကြီးကဘေးရောက်ပြီဆိုရင်အလိုလိုအပယ်ကိုဥတည်သွားမှာပဲစီပွားရှာလို့အပယ်ရောက်တာမဟုတ်ဘူးတမာပြုတ်သွားလို့အပယ်ရောက်တာသဘောပေါက်လားအဲ့လိုသိလို့ရှိရင်ကျွန်တော်တို့စီပွားရှာတွေမလျှော့နဲ့ထပ်ဖြစ်ပေါ်ပွဲလို့တယ်ဘာထပ်ဖြစ်ရနော်တမာလေထပ်ဖြစ်လိုက်ရင်စီပွားရှာခြင်းကလည်းဘာဖြစ်တော့နိဗ္ဗာန်ရတာပဲအဖေ ဘုရားခဏလာပြောတယ်ဘုန်းကြီးကဒီမင်းတို့အပေရောက်ကြောင်းအပေရောက်ကြောင်းမင်းတို့အပေသွားမဲ့ကောင်တွေမင်းတို့စီးပွားရှာအပေသွားမှာအဲ့ဒီစီးပွားရှာအပေသွားမဲ့ကောင်တွေရှာထားတဲ့စီးပွားတွေကသူတို့ကြောင်းလှူပြန်တော့လေလိုက်ဆိုဟာနိဗ္ဗာန်တပစ္စည်းရောဟောတူဖြစ်ပြန်ရောဒါတော့မင်းတို့လက်ထက်ထားရင်အပေရောက်ကြောင်းငါရှိကိုလှူရင်တော့နိဗ္ဗာန်တပစ္စည်းရောဟောတူအတော်ကြီးကိုနားထဲမှာထော်တော်ကန်းတာနိုင်တာမဟုတ်ဘူးရှာရဲရကိုပဲရောက်ကြောင်းတော့နိဗ္ဗာန်တပစ္စည်းရောဟောတူပဲဘာဖြစ်လို့လဲတာမနဲ့အာဇီဝနဲ့ပေါင်းပြီးရင် စိတ်ပွားရှားနေတဲ့ဟာကိုဘယ်အကြောင်းလဲနိဗ္ဗာန်အကြောင်းဘာဖြစ်လို့လဲတမဟာအာဇီဝအဲမစ္စမပရိပရာဆိုတာအဲ့လိုပါတဲ့အဲ့တော့မစ္စမပရိပရာကဘာတွေတော့ဆိုရင်တရားထိတံတဲ့အဲ့ဒီမစ္စမပရိပရာဆိုတဲ့မဂ္ဂင်၈ပါးကဘာလဲဆိုတော့တမဟာဒိဋ္ဌိတမဟာသင်္ကပ္ပောတမဟာကတမဟာအာဇီဝတမဟာတမဟာတတိတမဟာတမဟာ တခုချင်းရဲ့အနေနဲ့ကတမာဒိဋ္ဌိဆိုတာမှန်ကန်တဲ့အသိနော်တနည်းအားဖြင့်မှန်ကန်တဲ့အမြင်လို့လည်းသုံးပါတယ်နော်ဉာဏ်နဲ့မြင်တဲ့အမြင်ပေါ့တမာသင်္ကပ္ပဆိုတာမှန်ကန်တဲ့အကြံစီနော်သင်္ကပ္ပဆိုတာဘာလဲအကြံစီတမာလေးထဲတော့မှန်ကန်တဲ့အကြံစီတမာဒိဋ္ဌိတမာသင်္ကပ္ပပြီးတော့တမာဝါစာမှန်ကန်တဲ့အပြောဆိုနော်အဲ တမန်ကမ္မန္တဆိုတာမှန်ကန်တဲ့အလောကံတမအာဇီဝဆိုတာမှန်ကန်တဲ့အတမဝမ်းကြောင်းဆိုတာမှန်ကန်တဲ့စီးပွားရှာမှုမှန်ကန်တဲ့လို့ပဲတမကိုမှန်ကန်တဲ့လို့ပဲသုံးပါတယ်တကယ်တော့တရားနဲ့ညီတဲ့လို့ပြောရမှာเนาะပြီးတော့တမဝါယမဆိုတာမှန်ကန်တဲ့အာထုတ်မှုတမတတိဆိုတာပန်ကန်တဲ့အမှတ်ရမှုပါပဲเนาะတတိကလည်းတတိလို့ပဲ ဗမာစကားမှာသုံးနေတော့ပါဠိစကားဒီပြီလေမြန်မာစကားဖြစ်နေမြန်မာလိုတိုက်ရိုက်ပြန်ရင်တော့တတိဆိုတာအမှတ်ရတာကိုပြောတာနော်ဒီဒီတခုခုမေ့လို့ရှိရင်ပြန်အမှတ်ရပြီဆိုအမှတ်ရပြီလို့လည်းသုံးတယ်တတိရပြီလို့လည်းသုံးတယ်တတိရပြီဆိုတာပြန်မှတ်မိလာတာပါပဲနော်အဲ့တော့တတိဆိုတာမှန်ကန်တဲ့အမှတ်ရမှုနော်တမာတတိတမာတမာတိဆိုတာမှန်ကန်တဲ့တည်ကြည်မှုဘောင်းဘန်တခုတော့၈ပါးရှိတယ်နော် အဲ့ရှစ်ပါးကအုပ်စုလေးတွေဖွဲ့လိုက်ရင် သုံးအုပ်စုဖြစ်သွားတယ်နော်တမာဒိဋ္ဌိမှန်ကန်တဲ့အတိတမာသင်္ကပ္ပမှန်ကန်တဲ့အကြံအဲ့ဒါကအတိညာနဲ့ပတ်သက်တာမဟုတ်လို့ပညာမဲ့ခင်နှစ်ခုခေါ်တယ်။ဘာခေါ်တော့ပညာမဲ့ခင်ပဲလို့ပြီးရင်တမာဝါစာမှန်ကန်တဲ့ပြောဆိုမှုတမာတမာကမ္မန္တာမှန်ကန်တဲ့လောက်ကင်မှု တမာကာမန္တမှန်ကန်တဲ့စီးပွားရှာမှုဒီသုံးခုကအမြဲမပြအသက်ရှင်နေတယ်ဗျလူတွေရဲ့မပြတ်လုံနေရတဲ့အလေးအကျင့်ဖြစ်လို့သူ့ကိုသီလမဲ့ခင်လို့ခေါ်တယ်ဒီအလုံးသိနေတဲ့ကိုကျင့်တရားနဲ့ပတ်သက်တဲ့မဲ့ခင်၃ခုဘယ်ဟာပါရလဲတမဝါစာရဲ့တမကမန္တရဲ့တမအာဇီဝရဲ့ပြီးရင်တော့တမဝါယမမှန်ကန်တဲ့အာထုတ်မှု တမ္မာတတိမှန်ကန်တဲ့အမှတ်ရမှုတမ္မာတမာတိမှန်ကန်တဲ့စိတ်တည်ကြည်မှုအဲ့ဒါကစိတ်တည်ကြည်ရေးအုပ်စုဖြစ်လို့သူ့ကိုတမာတိမက်ခင် အုပ်စုလို့ခေါ်တယ်အဲ့တော့မက်ခင်အားဖြင့်အစိတ်စိတ်ဆိုရင်၈ခုရှိပြီပဲအုပ်စုရဆိုရင်တော့အုပ်စုဆိုတာကျင့်သုံးရတဲ့အုပ်စုဖြစ်လို့သူ့ကိုသိက္ခာလို့ခေါ်တယ်သိက္ခာအပြင်၃ပါးခေါ်တယ်နော်အဲ့တော့သီလဂုဟောထားတယ်ဆိုရင်တော့ ပညာသိက္ခာမဲ့ခင်သီလသိက္ခာမဲ့ခင် သမာဓိသိက္ခာမဲ့ခင်ပညာသီလသမာဓိလို့ခေါ်တာဒါဟောစဉ်ဒေသနာကမနော်အဲဟောမှာပညာတဲ့ဒီအဲ့ဒါလေးလေမှတ်ထားအောင်ဒီအတူရောလေးအတူကြုံလေးဆေးဆရာတော်ကြီးကြီးပြောခဲ့တာပဲအဟောမှာပညာအကျင့်မှာသမာဓိအဖြစ်မှာသီလတဲ့ပါတယ်လေ အကျင့်မှာတမာတိအဖြစ်မှာသီလဟောမှာပညာသလားဟောလိုက်တဲ့အခါမှာပညာတိတ်ခါရှေ့ဆုံးကဟောတယ်ပထမနော်ဟောတယ်သီလတိတ်ခါကအလေကရှိလိမ့်မယ်တမာတိတိတ်ခါကအဆုံးမှာရှိလိမ့်မယ်ဒါမှအဟောမှာပညာအကျင့်မှာတမာတိအကျင့်စကျင့်တော့မယ်ဆိုတမာတိတိတ်ခါစကျင့်ရတယ်တမာတိတိတ်ခါဘာ ਈ တော့ တမာဝါယမမင်္ဂန်စွာအထုတ်မှုတမာတတိမင်္ဂန်နဲ့အမတ်တတိရှိမှုတမာဒီမင်္ဂန်နဲ့တည်ကြည်မှုအကျင့်ကျင့်အဲဒီတမာတိတိခါစကျင့်ရတာတမာတိတိခါမှာလဲအကြီးကကဥဆောင်တာကဘယ်သူလုံးဆိုရင်တတိကဥဆောင်တာဟုတ်လားတာနာရောကြီးတခုလုံးကိုတတိကဥဆောင်တယ်ဆိုတော့အဲ့လိုပြောတာတာနာနဲ့ပတ်သက်တဲ့တိခါတမကိုစကျင့်တော့မယ်ဆိုရင် အကျင့်မှာတမာတိကစကြည့်ရမယ်တမာတိသိက္ခာမှာလည်းပဲအဓိကဘာလဲဆိုရင်တတိကအဓိကပဲเนาะအဲတတိရှိမှသီလလည်းရှိနိုင်တယ်တတိရှိမှပညာလည်းရှိနိုင်တယ်ဒါဒါဆိုတော့ဘုရားဘာသာတွေကိုအတွေ့အကြုံရကိုပြောနေတဲ့စကားတွေကိုတတိထားကြည့်ရင်ကိုဒါတော်တင်ချရတယ်တချို့ဆိုရင်ဒီသီလယူထားတယ်အဲကြားရနေပြီးတော့ စာမီစာတွေပြောတယ်အဲပြောရင်းကနေပြီးတော့ပခုံးမှာရှင်းနာတယ်အဲ့တော့ဖြန့်စုရှိုက်တယ်ပြီးတော့ဟဲမေ့လို့ဟေငါသီလကြီးနေတယ်အဲအဲ့သီလကဘာဖြစ်သွားပြီတော့ပြတ်သွားပြီဘာဖြစ်လို့တော့မေ့လို့မေ့လို့ဆိုတာအဲတတိဥမဆောင်လို့ရှိရင်သီလလည်းမေ့တာပဲပြတ်တယ်ပညာဆိုရင်ပို့ပြီးတော့ဝေးတာပေါ့နော်အဲ့တော့သီလဖြစ်ဖို့လည်းပဲဘာနဲ့ကြင်ရမှာတော့တတိဥဆောင်တဲ့တမာတိမဲ့ခင်နဲ့ပဲကြင်ရမှာပဲအဲပညာ မက်ကင်တွေတိုးတက်လာဖို့ဆိုရင်လေသတိဥဆောင်တဲ့တမာတိမက်ကင်နဲ့ပဲကျင့်ရတာအဲဒါကြောင့်အကျင့်မှာဘုရားပထမတော့တမာတိနော်အဟောမှာပညာအကျင့်မှာတမာတိအဖြစ်မှာသီလတဲ့ဖြစ်လာပြီဆိုမိမိတဏ္ဍာမှာစဖြစ်ပြီဆိုလို့ရှိရင်တော့ဘယ်တိခါစဖြစ်ရမလို့သီလတိခါစဖြစ်ရမှာနော်အာဒီအဲ့ဒါမာစီဆရာတော်ကြီးတို့ကတော့သီလတိခါကိုမူလမဲ့ခင်လို့ခေါ်တယ် မူလမဲ့ခင်ဆိုတာအခြေခံစဖြစ်ရမယ်မဲ့ခင်ကဘာလဲသီလမဲ့ခင်ပဲမူလမဲ့ခင်အဲ့တော့တမာရီသိခါကျတော့တမာရီကိုတိဆောက်ပြီးတော့ဥပဒနာကိုသူကပုပ္ပဘာကမဲ့ညာရဲ့ရှေ့ပြေးမဲ့ခင်ခေါ်တယ်မူလမဲ့ခင်ပုပ္ပဘာကမဲ့ခင်ပြီးရင်တော့အရိယာမဲ့ခင်အဲ့ဒါမူလပုပ္ပအရိယာ၃ဝမဲ့ခင်မှတ်လားမသိဘူးသူလင်္ကာလေးရှိတယ် မမာစီရောက်ဖို့မှသိမှာနော်အဲ့တော့မက်ကင်ကိုဘယ်နှစင်ပိုင်လဲ3စင်ပေါ့အဲ့တော့တမာဒိဋ္ဌိကြတော့အဲ့ဒါပို့ပြီးတော့ထင်ရပါလိမ့်မယ်နော်အဲ့တော့မူလအခြေခံဖြစ်ရမှာရဲ့ပြီးရင်ပါတော့ပုပ္ပဘာကမဉ္ဇဉ်ပူညာရဲ့ရှေ့ပြေးဖြစ်ရမှာပဲမူလမက်ကင် ပုပ္ပဘာကမက်ကင်အဲ့မဉ္ဇဉ်ပူညာရောက်သွားပြီဆိုရင်အဲ့ဒါအရိယာမက်ကင်ခေါ်ပါတယ်အဲ့မမမက်ကင်ဘယ်နှစင်နော်3စင်ပါတော့မူလမက်ကင် ပုပ္ပဘာကမကင်အရိယာမကင်ပုပ္ပဘာကဆိုတာရှေ့ပြေးဘသူရဲ့ရှေ့ပြေးလဲဆိုရင်အရိယာမဲ့ရဲ့ရှေ့ပြေးအဲ့ဒါပါဆိုဝိပဿနာကုသိုလ်ကိုပြုပုပ္ပဘာကမကင်လို့ခေါ်တာပါဒါတော့အဲ့ဒီ၃ခုထဲမှာအဖြစ်မှာပါတယ်သီလအစဖြစ်ရမှာသီလအစဖြစ်အောင်ပရိထားပြီးသီလစဖြစ်အောင်လို့တော့သီလမဲ့ခင်ကဘာရပါရတော့တမ္မာဝါစာရဲ့တမ္မာကမ္မန္တရဲ့ တမ္မာအာဇီဝရဲ့အဲ့ဒီသုံးခုထဲမှာလည်းပဲအဓိကကဘာလဲဆိုတော့အဲ့ဒီသုံးခုထဲမှာအဲ့ဒီသုံးခုဆိုတာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီသုံးခုထဲမှာလည်းပဲအဓိကနံပါတ်1ကဘာတူလဲဟမ်တမ္မာအာဇီဝဗျနော်ဘာလဲတမ္မာအာဇီဝကိုယ့်ကိုဟိုအမိတ်ရင်ခွင်ထဲကိုပြန်နှဲကြည့်အဲ့ဒါပါဇက်ကလည်းဘာမှပြောရသေးဘူး ကိုကလည်းဘာမှမလုပ်တတ်သေးဘူးနှုတ်ကတော့ဆွတ်တတ်သွားပြီဘာလို့လဲတမအာဇီဝလုပ်ကိုလုပ်ရတယ်အရက်ထက်ရောက်တော့လေဒီတိုင်းပဲလင်းနာနဲ့ဘာလို့ရတော့အဲ့ဒီစားစရာတောက်စရာရဖို့ဘာလို့ရမလို့စီးပွားရှာမှာတမအာဇီဝပဲအဲ့တော့တမအာဇီဝအဓိကပဲဒါကြောင့်မက်ကင်ရှင်ပါလုံးမှာမစ္စမပြိပါလန်မက်ကင်ရှင်ပါမှာတမအာဇီဝနဲ့စတာတမအာဇီဝဆိုတာတမန်နဲ့အာဇီဝကိုပေါင်းစပ်လှုပ်လှုပ်တာအဲ့ဒါကြောင့်မစ္စည်းမှာ ပရိပဒါအစွန်းတစ်ခုဟာတဏ္မာနဲ့အာဇီဝနဲ့ပေါင်းစပ်မိရင်အစွန်းတစ်ခုဟာလွတ်ပြီးတော့ဘယ်ပေါ်ရောက်တော့မစ္စည်းမပရိပဒါရောက်ပြီအဲမစ္စည်းမပရိပဒါရောက်ပြီဆိုတော့တဏ္မာတရားနဲ့ညီသောစီးပွားရှာမှုဆိုရင်စီးပွားရှာတဲ့အခါမှာအဓိကအလုပ်လုပ်ရတာပါဇတ်နဲ့ပြောစရာရှိရင်ပြောရတယ်ကိုယ်နဲ့လုပ်စရာရှိရင်လုပ်ရတယ်အဲဝစီကံနဲ့ကာယကံပဲအဲ့တော့တမ္မာဖြစ်တဲ့အာဇီဝ တရားသောစီးပွားရှာမှုဆိုတာဘာလဲဆိုရင်ပါဇက်ကလည်းဝစီဒုစရိုက်ကင်းရမယ်တမဝါစာဆိုရင်မုဒဝါဒရှောင်ရမယ်မိတုနာဝါစာဆိုတဲ့တယောက်နဲ့တယောက်ဂုံတိုက်တာတွေလည်းရှောင်ရမယ်ပရုဒဝါစာဆိုတဲ့ဆယ်ရည်တိုင်းထွာကျန်ကျန်ထန်ထန်ပြောတာတွေလည်းရှောင်ရမယ်တမ္ဖပလာပဆိုတဲ့အသင်အဖြစ်ပြောတာတွေလည်းရှောင်ရမယ်ဒါလေးကအလွယ်လေးလို့ပဲထင်တာတို့တော့မလုပ်ပါဘူးလို့လည်းပြောချင်လည်းပြောလိုက်ပဲ ဒီဒီဒီထဲမှာဒါဈေးရောက်တဲ့လူတွေပါတယ်ရှိလားမသိဘူးအဲရှိတော့အဲ့သူတို့ကတမဒီဝစီတုစရိုက်၄ပါးကဲပြီးတော့တမဝါစာဖြစ်ရလားလို့မေးရင်ဘယ်လိုပြောဒီတမဝါဒီသီလတေခါတွေကထင်သလားလွယ်တာမဟုတ်ဘူးဗျာတမဝါဆိုဆိုတာမုဒ္ဒဝါဒကတော့ထားပါတော့မုဒ္ဒဝါဒဗမာပြည်မှာဒုစရိုက်စီရင်ကပယ်ထားတာတော့ကြပါပြီမုစရာမုဒ္ဒဝါဒမြန်မာမှုဖြစ်သွားပြီ ဘာလဲမူသားမပါလင်္ကာမလျှောနိုင်ငံကြီးမှာဆိုတော့မုဒ္ဒဝါဒကဒါဗမာရေးကျင်းမှုပါပဲเนาะဒီမုဒ္ဒဝါဒမောဒပြောပြီးမယ်မုဒ္ဒဝါဒဒုစရိုက်တယ်ဒီနိုင်ငံကတော်တော်ကင်းပါတယ်ဟိုဒီအမေရိကန်သွားတော့ဒီဗမာပြည်သားအမေရိကန်တွေပဲဒီလိုဗမာနိုင်ငံကတော်တော်လိန်တဲ့နိုင်ငံလို့ပြောတယ်အလိန်ဆုံးပဲကမ္ဘာမှာအလိန်ဆုံးပဲလို့အဲ့လိုပြောတယ်တဲ့ဥစဉ်ကတို့ပြောပါတယ် အဲ့ကွာဗမာပြည်မှာကဘာမှာအလိန်ဆုံးနိုင်ငံကလည်းတို့ဗမာနိုင်ငံဖြစ်သလိုမူသာဝါဒဒုစရိုက်အကင်းဆုံးကလည်းတို့မြန်မာနိုင်ငံပဲလို့မြန်မာနိုင်ငံမှာမူသာဝါဒဒုစရိုက်ဘယ်သူမှမဟုတ်မသိဘူးလားလို့လိန်လဲအလိန်ဆုံးပဲမူသာဝါဒဒုစရိုက်လည်းအကင်းဆုံးပဲဆိုတော့ဟုတ်လို့လားပေါ့ဟာဟုတ်တယ်မင်းတို့နိုင်ငံတည်းကင်းတာပေါ့ကွာလို့တို့နိုင်ငံကဘာဖြစ်လို့လဲပြောတယ်မူသာဝါဒဒုစရိုက်ကြတော့ သူကလေးချက် ပြေးမှာကံမြောက်ထားတယ်အဲ့ဒီဟာလည်းအဘိဓမ္မာနဲ့တွက်မှာတော်တော်အဆင်ပြေတယ်အဘိဓမ္မာဥစဉ်အဲ့ဒါကျေးဇူးတင်တာတစ်ကမဟုတ်မမှန်တဲ့အကြောင်းအရာလဲအကြောင်းအရာမမှန်ကန်တဲ့အကြောင်းအရာလဲဖြစ်ရမယ်ဟုတ်တယ်ကျတို့ပဇာတွေကဒီနိုင်ငံဒီနိုင်ငံသားထွက်လာရင်မမှန်ကန်တဲ့အကြောင်းအရာကဖြစ်တယ်မဖြစ်ဘူးလားဟမ်ဖြစ်တယ်ထိစားတယ်တယောက်နဲ့တယောက်လိန်လိုလိန်ညာလိုတဲ့စိတ်စေနာလဲပါမယ်တဲ့အပါတဲ့ စေနာအပြည့်ကတ်ဆန်ရန်ကြီးကိုပါတယ်နော်လိန်ညာလိန်ပြီးတော့လည်းပြောလိုက်ရမယ်ဟာပြောတာနေတိုင်းပဲကြီးကြီးဖွင့်လို့ရသမှအကုန်လုံးလိုင်းပေါင်းစုံဖွင့်ကြည့်ထွက်လာရင်ဒါမုသာဝါဒတွေပြောရင်လာပဲဒါပြီးဒါပဲမဲ့တဲ့အဲ့ဒီပြောတဲ့စကားကိုတစ်ဖက်လူကယုံရမယ်တဲ့အဲ့ဒီနံပါတ်၄အချက်အရကျုပ်တို့ရှိမှာအာသာချက်ပဲဘာလို့ဆိုဒီနိုင်ငံတယောက်နဲ့တယောက်ယုံရတဲ့နိုင်ငံမဟုတ်ဘူးလို့ အဲ့တော့ဘသူပြောလာမှဘသူမှလည်းမယုံကြဘူးအစိုးရကပြောလဲပြည်သူကမယုံဘူးပြည်သူကထောက်ကမှာတဲ့သူလည်းအစိုးရကယုံလို့မရဘူးအဲ့တော့တယောက်နဲ့တယောက်မယုံရတဲ့နိုင်ငံဖြစ်တဲ့အတွက်မူတဝါဒကထိုက်ကိုမထိုက်ဘူးလိန်နာကတော့လိန်နာပဲဘလောက်လိန်နေကျတို့ရဲ့အာသာချက်ကတယောက်နဲ့တယောက်မယုံရတဲ့အာသာချက်ပေါ့ဗျာမယုံရတဲ့အတွက်ကြောင့်ဘာဖြစ်လို့ဆိုတော့မူတဝါဒကမထိုက်ပါဘူးအဲကျန်တာကဘာဆိုပိတုနာဝါစာဆိုတာဂုံဂုံတိုက်တာနော်အဲ့ဒါ ပါပါလေဂုံးတိုက်တာတာနင့်ကိုဘုရားဘယ်လိုပြောနေလဲဘာညာဘယ်လိုပြောမှာမဟုတ်ဘူးအဲဈေးဝယ်အဲအဲ့ဒီဆိုင်သွားမဝယ်နဲ့သူတို့သူတို့အတုတွေတကားလောက်တာကျမတို့ကအစ်စ်ပဲဆိုရင်ဒီဝယ်သူကစတမားနဲ့ဟိုဆိုင်နဲ့ကိုဂုံးတိုက်လိုက်ပြီအဲ့ဒါရတိတ်မကင်းတတ်ဘူးအဲ့ဒါတွေကိုအကုန်လုံးကင်းပါလို့ပြောတာနော်ပိတုနာဝါစာဆိုတာလည်းအရှစ်ပြတ်သုံးဒီကဂုံးတိုက်တာပေါ့နော်ပရုဒဝါစာကတော့ရောင်းတဲ့ပစ္စည်းပေါ်မှာပူတည်ပြီးတော့တချို့လည်းကင်းပါတယ် တချို့လည်းပဲမကေးဘူးပေါ့ဗျာတယောက်နဲ့တယောက်တော့မတူကြဘူးပေါ့နော်တမ္ပဖလာပအတင်းအဖြစ်ကရောဒါလည်းပြောတာပါပဲဒါပေမဲ့မဟုတ်တာပြောပေမဲ့ခုနအာသာချက်ရအတင်းဖြင့်ပြောလဲတယောက်နဲ့တယောက်ယုံတာယုံရတာမဟုတ်တော့ဘာမှဖြစ်ပါဒါမှဒါတော့အဲ့ဒီတကယ်တော့အဲ့ဒါလေးခုတော့ကင်းမှာတမ္မာဝါစာအဲ့တော့တမ္မာဝါစာဆိုတာဘာလဲဆိုတော့တမ္မာအာဇီဝဖြစ်ရေးအတွက်နှုတ်နဲ့ပတ်သက်ရင်အပြစ် ခင်းရမယ်အဲ့တော့တမန်အာဇီဝဖြစ်အောင်ဒီမျိုးတို့ဘယ်လိုလုပ်ပြီးတော့အသက်မွေးရမလဲဆိုရင်ဘုရားပြောတာလွယ်လွယ်လေးဒီစီးပွားရေးနဲ့ပတ်သက်လို့မင်းပြောတဲ့စကားမှလည်းပဲ OCD ဆိုတဲ့၄ပါးခင်းရမယ်တမန်ကမန္တမင်းလုပ်တဲ့အလောက်ကလည်းပဲကာဒုစရိုက်၃ပါးသူတတ်တတ်တာမပါစီရဘူးသူများဥစ္စာကိုခိုးတာမပါဘူးခိုးတယ်ဆိုတာချိန်ဝင်ခိုးတာအလေးခိုးတာတင်တောင်းခိုးတာအကုန်လုံးပေါ့နော်ဘာခိုးတာမှ မပါဘူးနော်အဲ့ဒီဟာတမဝါစာနဲ့တမန်ကမ္မတာပါဏာတိပါဒမပါဘူးပါရိဏတမပါဘူးကမ္မတုမိစ္ဆာစာရဆိုတာတော့ဒါစီပွားရေးနဲ့မဆိုင်ပါဘူးလူရင်ကြီးအတိုင်းမှာလည်းဒါကတော့ပြောစရာလည်းမလိုပါဘူးအဲ့တော့တမဝါစာနဲ့တမန်ကမ္မတာကအဲ့ဒီတမန်အာဇီဝဖြစ်အောင်အကောင့်ထဲပေါ်ပေးတဲ့မက်ကင်တမန်အာဇီဝဖြစ်အောင်ဘယ်လိုလုပ်ပြီးတော့စီပွားရှာမလဲဆိုရင်ဗဇက်ကပြောတာလည်း တမ္မာဝါစာဖြစ်စီရမယ်လက်နဲ့ရှင်နဲ့ကိုယ်နဲ့ပြုတာကလည်းတမ္မာကမ္မန္တဖြစ်မယ်ဆိုရင်သူကဘာဖြစ်တော့တမ္မာအာဇီဝဖြစ်မယ်အဲ့ဒါပထမဆုံးမိမိတဏ္ဍာမှာဖြစ်ပေါ်မှာမို့လို့မူလမက်ကင်ခေါ်တယ်နော်အဲ့လိုဖြစ်အောင်ဘာနဲ့လုပ်ရမလဲဆိုရင်အလုတ်မှာတမာတိလို့ပြောတာနော်ဘာလဲတော့အလုတ်မှာဘာနဲ့လောက်ရမှာတော့ဆိုတမာတိမက်ကင်၃ခုနဲ့လောက်ရမှာ အဲ့တော့သီလလုံဖို့ဆိုရင်လည်းတမာတိမဲ့ခင်သုံးခုဆိုရင်မဲ့အဓိကအဖြစ်တော့ပါတော့တတိတတိဥဆောင်ပြီးတော့လောက်ရမှာဒါကြောင့်ဆိုတော့သီလတွေပါတော့ယူပြီးလို့ရှိရင်ဆရာတော်တွေကလည်းမှာပါတယ်အပမာဒိနာတမာဒိတာအဲ့တော့မင်းဒီသီလယူပြီးရင်တတိမမေ့ကြနဲ့တတိမေ့ရင်ဘာဖြစ်သွားမလဲသီလပြတ်သွားမယ်အဲသီလပြတ်သွားမယ်ဆိုရင်မူလအခြေခံကို ပြတ်သွားပြီအဲ့တော့ foundation ပြတ်နေတဲ့ပုံမှာဘာဆောက်ဆောက်မရသလိုမူလ အခြေခံမူလမက်ကင်ပြတ်နေပြီဆိုရင်ဒီပုဂ္ဂိုလ်ကတမာတိမက်ကင်တိဆောက်လို့မရတော့ဘူးတော်တော်ကိုအရေးထူးမှလိန်နာကိုထမင်းသားရေတောက်တပို့ပြီးတော့ရဲအဆက်ဆက်ကိုတတ်ဖြတ်ထားကိုရာဝတ်ထားဘာမှမဆိုလရဲစရဲမဖြစ်သေးသမျှအမြဲတမ်းနောင်တပူပန်မှုရှိတယ်နန္ဒပူပန်မှုရှိနေသမျှစိတ်တည်ငြိမ်အောင်တိဆောက်လို့ကိုရပါမလား မရဘူးဒါကြောင့်သီလမရှိရင်တမာတိတိဆောက်လို့မရဘူးသီလဆိုတာအကျင့်ပြတ်တာအကျင့်ပြတ်တယ်ဆိုတာဒုစရိုက်တွေကာယဒုစရိုက်တွေဝစီဒုစရိုက်တွေကျွလွန်နေတာအဲ့ဒါတွေကျွလွန်နေရင်ဒီစိတ်ကဘာဖြစ်နော်နောင်တအမြဲတမ်းပူပန်းနေရမယ်ကံနဲ့ကံရဲ့အကျိုးကိုယုံတယ်မယုံဘူးမယုံဘူးတို့ကဘာဘာဒမှမယုံဘူးလို့ပဲပြောပြောမဟုတ်တာလောက်တဲ့လူဟာဘယ်တော့မှနောင်တပူပန်မှုမကင်းဘူး နန္ဒပူပန်မှုမကင်းသမျှစိတ်ဟာမတည်ကြည်နိုင်ဘူးတမာတိဖြစ်လို့မရဘူးနော်အဲ့တော့မူလအခြေခံကအစာအုပ်ဆောက်ရင် foundation ခံရမှာဖြစ်သလိုကိုလည်းပဲနိဗ္ဗာန်ကြီးမစ္စမပြိပလာကြင့်မယ်ဆိုရင်မူလမက်ကင်ဖြစ်တဲ့ဒီသီလမက်ကင်၃ပါးကပထမဆုံးဖြစ်ရမှာဒါကြောင့်ဘာလို့အဖြစ်မှာသီလကပထမဖြစ်အောင်လေဖြစ်အောင်တော့ဗာနဲ့လုပ်လဲ တမာရီမဲ့ခင်၃ခုနဲ့လို့နော်ပြီးတော့မှတမာရီမဲ့ခင်၃ခုထဲမှာအဓိကပါတော့တတိနဲ့အဲ့ဒါအရေးကြီးဆုံးပဲဒါကြောင့်ဘုရားကအပ္ပမရိနာတမ္ပါဒေသဆိုတာပေါ်ပေါ်လေးမဟုတ်ဘူးမင်းတို့သီလမဲ့ခင်နဲ့ပြည့်စုံမှုဆိုရင်ဒီအပ္ပမရိနာတမ္ပါဒေသဖြစ်မှာပညာမဲ့ခင်တွေအထိတက်သွားဖို့ဆိုရင်လည်းအပ္ပမရိနာတမ္ပါဒေသဖြစ်မှာအဲ့အပ္ပမရိနာတမ္ပါဒေသကိုအလေးမပြုဘဲနဲ့နိဗ္ဗာန်ကိုရည်မှန်းတဲ့ဟာတွေကနိဗ္ဗာန်သာပစ္စယောတွေကဘာဆိုဆိုမရဘူး အဓိကပါတော့အဖြစ်မှာပါတော့သီလဖြစ်ရမယ်အဲ့ဒါမူလမဲ့ခင်ခေါ်တယ်အခြေခံသူဖြစ်ပြီးမှဘာဖြစ်ရနော်သီလပြီးရင်တော့တမာတိမဲ့ခင်ပေါ့တမာတိမဲ့ခင်ပိုအားကောင်းအောင်လုပ်ရမယ်ဘာလို့ဆိုတော့ဒီသီလစင်ကြယ်ဖို့တတိထားရတာတဲ့နော်ပညာမဲ့ခင်ဖြစ်ဖို့တတိထားတာကပို့ပြီးတော့အရေးကြီးလာတယ်ဘာလို့လဲဆိုတော့ပညာမဲ့ခင်ရတော့တမာတိအားကို ကောင်းမှရတယ်။တာမန်တမာတိနဲ့ငါမလိမ်မိအောင်မဆဲမိအောင်လေသတိထားရမျိုးနဲ့ကိုမရဘူး။ပညာဆိုတာပါလဲဆိုတော့ခန္ဓာကိုယ်ရဲ့အရှိကို အရှိတိုင်းသိမြင်အောင်လုပ်ရမှာရှေ့မှာအဲ့ဒီအရာတွေကပြောပါလိမ့်မယ်။ခုတော့မဂ္ဂင်၈ပါးအုပ်စုလေးပဲအရင်သိထားပါနော်။အဟောမှာတော့ပညာမဂ္ဂင်ပညာမဂ္ဂင်ဆိုတာဘာလို့တော့တမာဒိဋ္ဌိနဲ့တမာသင်္ကပ္ပအကျင့်မှကြာရင်တော့ တမာရီမဲ့ခင်ဘာတော့တမာဝါယမတမာသတိတမာတဘာဒီတမာရီမဲ့ခင်ဒီသီလဖြစ်ဖို့လည်းပဲဘာနဲ့ကျင့်ရမလဲဆိုရင်ဒီတမာရီမဲ့ခင်နဲ့ပဲကျင့်ရမယ်ပညာတက်ဖို့ဆိုရင်လည်းပဲတမာရီမဲ့ခင်သုံးခုနဲ့ပဲကျင့်ရမယ်အဲ့တော့အကျင့်မှာပထမဆုံးကျင့်ရတာကတမာတိပထမဆုံးတမာတိနဲ့ကျင့်မိမယ်တမာတိကစပြီးတော့ဖြစ်မှာမဟုတ်ဘူးဘာစဖြစ်မှာတော့သီလကစဖြစ်မှာ သီလကလုံခြုံလာပြီဆိုရင်တဲ့ဘုရားကအစ္စတံအနဝိဇ္ဇဒုက္ခံပဋိတံဝေရီတိတဲ့ကိုယ့်ကိုပြန်စဉ်းစားလိုက်တယ်စဉ်းစားလိုက်တယ်ကိုရရှိတဲ့ပစ္စည်းဥစ္စာတွေကိုပဲစဉ်းစားစဉ်းစားဒီဈေးကတိတ်ပြီးတော့ပတ်စံတွေကပတ်စံလေးတွေပဲထုတ်ရေးရေးငါအပြစ်ကင်းတယ်အပြစ်ကင်းတယ်ဆိုရက်စိတ်ဟာအမြဲတမ်းပူပန်မှုကင်းနေတယ်အမြဲတမ်းစိတ်ချမ်းသာတယ်အစ္စတံအနဝိဇ္ဇဒုက္ခံအဲ့ဒီထဲမှာဖောင်းနေတာကချမ်းသာမဟုတ်ဘူးတဲ့ နော်အဲ့ဒီအိတ်ဖောင်းတာကြီးဟာအပြစ်ကင်းကင်းနဲ့ရလာတယ်လို့တွေးမိမှချမ်းသာအစ္ဆတနာဥစ္စာဒုက္ခနဲ့အတွင်းထဲမှာအပြစ်ကင်းတယ်အပြစ်ကင်းတယ်လို့သိပြီးတော့ခံစားရတဲ့ချမ်းသာကိုရမှာအဲလောကမှာလောကထဲမှာ ချမ်းသာလောကချမ်းသာအစစ်ကလည်းဘာတော့အပြစ်ကင်းခြင်းချမ်းသာမှာတကယ်စစ်တာအခုအများကြီးပိုင်ဆိုင်နေပြီးတော့အခုချိန်မှာတအားကြောက်နေရတဲ့လူတွေကိုကြည့်အပြစ်မကင်းတဲ့အခါ ချမ်းသာရှိရနဲ့စီးပွားရှိရနဲ့မတူတော့ဘူးဟုတ်လားစီးပွားဥစ္စာတွေပိုင်တာနဲ့ချမ်းသာကိုပိုင်တာနဲ့လည်းမတူတော့ဘူးချမ်းသာကိုကဘာနဲ့မှပိုင်လဲဆိုရင် သီလတိတ်ခါသီလမဲ့ခင် ပြည့်စုံနေမှချမ်းသာကိုပိုင်နိုင်တယ်အဲ့ဒီသီလမဲ့ခင်လွတ်လိုက်ပြီဆိုရင်ပိုင်ဆိုင်ရင်းတဲ့စီးပွားတွေဟာဘယ်ရောက်သွားလဲဆိုရင်ကာမတုခန္ဒီကအစွန်းရောက်သွားတယ်အစွန်းရောက်သွားရင်ကြောက်ထဲကြဖို့တော်တော်နိစ္စတယ်ဘယ် အစွတ်မဲ့ရောက်ရောက်ပါဟုတ်တယ်မလားအဲ့ဒါကိုသဘောပေါက်တယ်အဲ့တော့သီလမဲ့ခင်သုံးခုကြံမြင်တဲ့လောက်စဖြစ်ရမှာမလို့စပြောပါတယ်နော် ပြီးရင်တော့တမာတိမဲ့ခင်သုံးခုဒီသုံးခုကလည်းပဲတမာဝါယမတမာတတိတမာတမာတိတမာဝါယမဆိုတာပါဆိုမှန်ကန်တဲ့အထုတ်မှုဘာလဲမှန်ကန်တဲ့အထုတ်မှုဆိုတာဘောဓိပက္ခိယသင်္ဍန်ဒီမဲ့အရင်ဘောဓိပက္ခိယသင်္ဍန်ပြောပြီးမလား ပြောသေးဘူးလားနတ်ကြံပြောမယ်နော်ဘောဓိပြတင်အဲ့ဒီမှာပြောအဲ့ဒီမှာဘောဓိပက္ခိယထဲမှာတော့ပါပါတယ်ဒီမှန်ကန်တဲ့အာထုံမှုဆိုတာ၄ချက်ရှိပါတယ်လူတွေမှာအဓိကအပြင်ကံအကုသိုလ်ကံနဲ့အကုသိုလ်ကံအကုသိုလ်ကံကမလိုအပ်တဲ့ကံကုသိုလ်ကံကလိုအပ်တဲ့ကံအာထုတ်တယ်ဆိုတာ မလိုအပ်တဲ့အကုသိုလ်ကံထဲမှာ ဖြစ်ပြီးသားအကုသိုလ်တွေကင်းအောင်အာထုတ်ခြင်း မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်တားဆီးသောအပြင်အထုတ်ခြင်းပြီးရင်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်လာအောင်အထုတ်ခြင်းဖြစ်ပြီးသောကုသိုလ်ကိုတိုးပွားအောင်အထုတ်ခြင်းဆိုပြီးတော့အဲ့လေးခုအထုတ်ရတာကိုတမဝါယမလို့ခေါ်တယ်အဲ့လိုပြောတော့ဒီတယုတ်ကလေးခုဆိုတော့ကျွတ်တို့မှာတိတ်များနေတယ်ဟိုတစ်မျိုးဒီတစ်မျိုးလေးမျိုးရှောက်လောက်ရမှာလားဆိုတော့မဟုတ်ဒီတရားအထုတ်တဲ့လူတွေတည်တယ်တရားဟုတ်တာအနည်းဆုံးချက်လူဝင်လေလေးကိုပဲ တတိကလွတ်ထားပြီးတော့အဲ့ဒီဟာဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့မှတ်နေရင်းနဲ့ကိုတတိမှာအလုတ်ငါးခုလုတ်တဲ့အကြောင်းအစဉ်ပြော ပြောဘူးတယ်မှတ်မိလားဒီမှာပြောဘူးလားမှတ်မိလားလို့ဆိုတော့မှတ်မိဘူးအဲ့ဒါပဲကျတို့ဗမာပြည့်တတ်ရဲ့ဓမ္မဂတိကများချစ်ခင်ဖို့ကောင်းတာအဲ့ဒီအချက်ပဲဘယ်တော့ဟောဟောအစ်စ်ပဲ နော်ရိုးနေပြီအရှင်ဘုရားဟာလို့ဘယ်တော့မှမရှိဘူးအဲတတိကအလုတ်ငါးလောက်ကပါဖောကစကာတိမှတ်ပါငါးပြာတတိမှုတဲ့ပါတယ်နော်ဆိုရမှာရေရေလေးဖောကစကာတိမှတ်ပါ မဟာဗျာတတိမှုလင်္ကာဖြာနေလို့ဆိုရင်ဖောကတ်ဆက်ကကတပိုက်တိမတ်ပါကတပိုက်မဟာဗျာတတိမှုတင့်ကဖောဆိုအာယုံကိုပေါ်လာအောင်လေတတိနဲ့ဖော်ရတယ်တခါလေစဉ်းစားတာမပေါ်နိုင်လို့နော်ပေါ်လာပြီဆိုဟာတတိရပြီလို့ပြောတာတတိယပြီဆိုတာတတိယအာယုံကိုဖော်နိုင်သွားတာနော်ဖော်တော့လေတတိနဲ့ဖော်တယ်ကတ်ဆိုတာအဲ့ပေါ်လာတဲ့အာယုံနဲ့စိတ်တွေဟိုလေတတိယပဲကတ်ပြရတယ်ပြီးရင် ရှစ်တိစရာနဲ့နောက်တုစရာနဲ့မပြအောင်လဲတတိနဲ့စပ်ပြီးတာဖော်ကတ်စပ်အဲ့လိုတတိကဒီထွက်လေဝင်လေလေးဆိုပါတော့ထွက်လေဝင်လေလေးပေါ်မှာရှစ်အမှတ်စိတ်နဲ့နောက်မှတ်စိတ်နဲ့မပြအောင် စပ်ပေးနေပြီဆိုရင်ကာတဲ့အကုသိုလ်အစ်စ်တွေဝင်မလာအောင်တတိယကာပြီးတာဖော်ကတ်စပ်ကာသိမှတ်ပါဆိုတာကတော့အဲ့ဒီသိစရာအာယုံပုံပေါ်မှာ သိမှတ်နေအောင်လဲတတိကပဲအဲ့ဒီငါးခုလုပ်တယ်ဒါပေမဲ့သူ့ကြည့်လုပ်လို့မရဘူးတတိကအမြဲတမ်းဝိရိယနဲ့တွဲတယ်တတိလို့ပြောလို့ရှိရင်ဝိရိယပါတယ်ပြီးရင်မဟာသီပဏသုတ်မှာတော့ပညာပါတယ်အာတာပီတမ္ပဇာနောတတိမှာလို့ပြောပါတယ်အာတာပီကြိုးစားတဲ့ဝိရိယရဲ့တမ္ပဇာနော သိတဲ့ပညာရဲ့တတိမှာတတိရှိတာရဲ့ဒီသုံးခုပေါင်းပါတယ်ခုလည်းပဲတမာရီမက်ကင်လို့ခေါ်နေပေမဲ့ ကျန်တဲ့မက်ခင်တွေရဲ့အကူအညီအမြဲတမ်းပါပါတယ်ဟောပါလားအဲ့ဒါဆိုတော့တမာဝါမှာအားထုတ်ရမယ်ဆိုတာဖြစ်ပြီးသောအကုသိုလ်ပယ်ဖို့ကအလုပ်တစ်ခုမဖြစ်သေးသောအကုသိုလ်တွေကိုမဖြစ်အောင်တားတာကအလုပ်တစ်ခုမဖြစ်သေးသောကုသိုလ်ကိုဖြစ်အောင်လုပ်တာအလုပ်တစ်ခုဖြစ်ပြီးသောကုသိုလ်ကိုတိုးပွားအောင်လုပ်တာကအလုပ်တစ်ခုအလုပ်၄မျိုးလို့မထင်နဲ့ဒီအလုပ်လေးတစ်ခု အဲ့တော့ဝင်လေထွက်လေဆိုဝင်လေထွက်လေလေမှတ်နေတဲ့အလုပ်တွေတခုမှတ်နေအောင်တတိလေးကမှတ်နေအောင်နောက်ကဝိရိယကတွန်းအားပေးပြီးတော့ကြိုးစားနေုံနဲ့ဘာဖြစ်လဲအကုသိုလ်တွေအဟောင်းတွေကိုလည်းဒီနည်းနဲ့ကုံသွားမှာနော်အသက်မလာအောင်လည်းပဲဒီနည်းနဲ့ကာပေးမှာအဲ့လိုမှတ်မှတ်မှတ်မှတ်ပြီးတဲ့အတွက်မမကန်တဲ့အရှိကိုအရှိတိုင်းသိမှတ်နေလို့မဖြစ်သေးတဲ့ကုသိုလ်လည်းဒီနည်းနဲ့ပဲတခါတည်းဖြစ်တယ် အဲ့တော့ဖြစ်ပါများလို့ရှိရင်တိုးပွားလာတာဖြစ်လို့ဖြစ်ပြီးတော့ကုသိုလ်တိုးပွားအောင်လေဒီတနည်းပဲရှိတယ်အလောက်ကတစ်ခုပဲဘယ်နှခုပြီးတော့ဆိုလေးခုပြီးမယ်ပါရတော့မဖြစ်ဖြစ်ပြီးတဲ့အကုသိုလ်ပယ်နိုင်ဖို့အားထုတ်ခြင်းမဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်တားဆီးနိုင်ခြင်းမဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်နိုင်ခြင်းဖြစ်ပြီးသောကုသိုလ်ကိုတိုးပွားအားထုတ်အားထုတ်ခြင်း၄ခုကိုဒီတရားမှတ်ခြင်းတစ်ခုနဲ့ပြီးတယ်လို့ပြောတာနော် တမ္မာဝါယမအာပြည့်တော့ဒီကလွတ်နေလို့ခဏလေးစောင့်လိုက်နောက်ခါကျတော့ဒီဟာထပ်ပြောပါမယ်နော်တမ္မာဝါယမတမ္မာတတိမှန်ကန်တဲ့တတိ အဲ့ဒါလည်းအားလုံးကြားဥထားတဲ့တတိပဋ္ဌာန်၄ပါးပါပဲเนาะကာအနုပဒနာတတိဝေနာနုပဒနာတတိစိတ်ဓာနုပဒနာတတိဓမ္မာနုပဒနာတတိပဲနောက်ကြရင်တော့ဒါအသေးစိတ်လည်းဘုရားလည်းထပ်ဟောတာဒီထဲမှာပါပါလိမ့်မယ်เนาะတမ္မာတမာတိဆိုတော့အဲ့ဒီဝိရိယနဲ့တတိပေါင်းမှုလို့ဒီမှာရှုမှတ်ပါများလို့ရှိရင်စိတ်လေးကအဲ့ဒီပေါ်မှာပဲကြာရောက်ပြီးတော့သိမှတ်နေတယ်အဲဒါကြောင့်တတိရဲ့နောက်ဆုံးလို့ကသိမှတ်ပါဆိုတာเนาะ ကိုထားတဲ့အာယုံပေါ်မှာပဲစိတ်လေးရပါတော့အဲသိမှတ်ပြီးတော့ကြာရောက်နေတယ်တည်ငြိမ်သွားတယ်အဲ့ဒါပါလို့ဆိုရင်တမသမာဓိစာထဲမှာတော့ဇန်၄ပါးအထိပါပါလိမ့်မယ်အဲဒါပေမဲ့ဒီခဏိကတိုင်းခဏိကတိုင်းကိုစိတ်ကကြာရောက်နေလို့ရှိရင်လည်းပဲဘာဖြစ်လဲဗျာတမသမာဓိသမာဓိမဲ့ခင်၃ခုအလုံးလုံးတယ် ဘာတွေပါတော့တမာဝါယမမှန်ကန်တဲ့အာထုတ်မှုအဲမှန်ကန်တဲ့အာထုတ်စရာကတော့၄မျိုးရှိတယ်ဒါပေမဲ့အလုပ်လုပ်ရင်တော့တစ်ခုပဲလုပ်ရုံပဲနော်တမာတတိအဲတတိရဲ့လုပ်ငန်းလဲ၄ဌာနရှိပါတယ်ကာနုပဒနာဝေနာနုပဒနာစိတ်ဓာနုပဒနာဓမ္မာနုပဒနာဒါမှလည်းအဲ့ဒီလေးခုလိုဟိုလိုက်လုပ်နေရတာမဟုတ်ပါဘူးဒီခန္ဓာကိုယ်ကအာနာပါနဆိုရင်အာနာပါနကိုမှတ်နေပါ အဲ့ဒီထဲမှာတခါတည်းမခန္ဓာအောင်ဒါမှပို့ပြီးတော့သိတာရာရန်ချင်းကြိုက်ခဲချင်းနာကျင်ချင်းဆိုတဲ့ဝေနာပေါ်လာရင်လည်းပဲအဲ့ဝေနာကိုလည်းပဲအဲ့ဒီပေါ်တဲ့အတိုင်းမှာပဲဟိုပရမတ္ထတရားတွေလုံးနေရနေတယ်ဆိုရနေတယ်လို့မှတ်ထားရုံပါပဲအဓိကကတော့ဒီတရားထိုင်နေဆိုတာခဏခဏဥစဉ်ပြောပါတယ်ဒီတင်မားနဲ့အခင်းပေါ်ချထိုင်တာဟာတရားထိုင်တာမဟုတ်ဘူးကိုရှုမှတ်မဲ့အာယုံပေါ်စိတ်လေးကိုဘာလို့ထားလို့ အထိုင်ကျနေရင်မတ်တက်ရနေရင်လည်းတရားထိုင်တာပါပဲထမင်းချက်နေရင်လည်းတရားထိုင်တာပဲဈေးအောင်အရောင်းဝယ်လုပ်ငန်းလည်းကိုယ့်လုပ်ကောကိုယ့်လုပ်ပေါ်မှာကိုဒီစိတ်လေးကြာရောက်နေရင်တရားထိုင်နေတာပါပဲเนาะအဲ့တော့အဲ့ဒီထဲမှာဘာတော့ရှိအောင်တော့တတိတော့ရှိရမယ်ဘာလို့အောင်လို့ဆိုတော့တတိကရောင်းနေဝယ်တဲ့အရက်ထဲမှာလုပ်ရင်တော့ तू ကအဓိကအဖြစ်ကာတဲ့အလုပ်ကိုလုပ်ရလိမ့်မယ်ဒုစရိုက်တွေ ဝေးမလာအောင်အမြဲတမ်းတတိနဲ့ကာပေးနေလို့ရှိရင်ဈေးအောင်တာလည်းဘာဘာဖြစ်ကြောင်းလဲနိဗ္ဗာန်ရောက်ကြောင်းဘာဖြစ်လို့လဲဒါလည်းမစ္စည်းမပြိပဒါဘာဖြစ်လို့လဲတမ္မာနဲ့အာဇီဝနဲ့ပေါင်းတယ်ကိုယ့်ရဲ့အာဇီဝအလုပ်ဒီတမ္မာမကင်းတဲ့အတွက်ကြောင့်ပဲလေဘာဖြစ်တော့မစ္စည်းမပြိပဒါဖြစ်တယ်မစ္စည်းမမပြိပဒါဖြစ်လို့ကိုဒီဈေးအောင်တာဘာလဲဘာဖြစ်ကြောင်းလဲလို့နိဗ္ဗာန်ရောက်ကြောင်း အဲ့ဒါအဲ့ဒါလေးနဲ့ပတ်သက်ရင်တော့ရောဆရာတော်ဘုရားကြီးရဲ့အိမ်တွင်းမဲ့ခင်လူကျင့်စဉ်ဆိုတာလေးလည်းဖတ်ကြည့်စေချင်ပါတယ်နော်အိမ်ကဆရာတော်ကတော်တော်အသေးစိတ်ပါတယ်ဒကာကြီးနဲ့ဒကာမကြီးနဲ့ဒကာကြီးကစပွားရှာတယ်ဒကာမကြီးကချက်ပြုတ်ကြတယ်ရှော့ဖူရတယ်လောက်တာတော်မှာတဲ့စပွားရှာတဲ့တွေကလည်းငါရှာဖွေခြင်းဖြင့်ငတ်မေသားစုချက်ချင်းတော်သာစနိုင်ပါစေဟုတ်လားပြီးရင်တော့တို့ရဲ့လူမျိုးရေးပြိုင်တာကိစ္စတွေလည်း တော့နိုင်တော့ဆောင်ရွက်နိုင်ပါစေဆိုရင်ဒါပါလဲဆိုရင်စီးပွားဆိုင်ရဲ့မက်ကင်ကိုကြည့်နေတာပဲဗာမက်ကင်တမဟာအာဇီဝမက်ကင်တမဟာအာဇီဝမက်ကင်မှာတော်တော်ကြည်ကြည်ပြတ်မြဆရာတော်ကအဲ့ဒီအချိန်မှာထပ်ပြီးတော့ခွက်ကြည့်လိုက်မယ်ဆိုရင်မေတ္တာတွေအများကြီးပါတယ်ဗျာအလုံးချမ်းချမ်းသာသာစားပါစေတော့ကရုဏာတွေလည်းအများကြီးပါတယ်ဗျာချွတ်ချွတ်တဲ့တဲ့မဖြစ်ကြပါစေနဲ့ မုဒိတာတွေလည်းအများကြီးပါတယ်သူတို့ကြည်ကြည်နန်းနာစားသုံးနိုင်ပါစေဥပိ္ပခာတွေလည်းအများကြီးပါတယ်ငါးသာရှာပေးတာသူကတော့ချဲထိုးပြတာဟောပါတယ်အဲ့ဒါတိတ်ထဲတွေ့မှာမဟုတ်ဘူးလို့သူတို့ပြောတာပေါ့နော်မတက်လည်းမတက်ရဲပါဘူးအဲ့ဒါလည်းပဲပမာပြမှာတိတ် ပြဿနာမရှိဘူးဒါကလည်းအချင်းချင်းမယုံရသလိုဒီတကာကြီးတွေတော်တော်များများလေအပိုးကျိုးကြပါတယ်အဲ့ဒါလည်းပဲအာသာချက်တစ်ခုပါပဲเนาะအိမ်မှာရန်တွေ့တာတိတ်မကြရတဲ့တဲမှာဒါပါတယ်ငါထားပါတော့ တမာဝါစာအမဒီတမာဝါယမတမာတတိတမာတမာတိဆိုတော့အဲ့လိုအာထုပ်ပါများလို့စိတ်ကလေးဟာကိုထားတဲ့အာယုပေါ်မှာအထိုင်ကျသွားပြီဆိုရင်အဲ့ဒါတမာတိဖြစ်တာပါဒါဒီမက်ကင်ရှင်ပါမစ္စမဘလူရာမိတ်ဆက်ပါပဲသိပ်ပြီးတော့အကျယ်မပြောသေးပါဘူးနောက်ကြရင်သူ့ကိုထပ်ပြီးတော့ဟိုမှာပြောတဲ့ဥမှာသစ္စာလေးပါးလည်းရောက်တော့အဲ့ဒါကြတော့နည်းနည်းထပ်ပြီးတော့ပြောတာပေါ့ဗျာဒီတော့ အခုမိတ်ဆက်မစ္စမပရိပဒါသီလသိက္ခာနဲ့သမာဓိသိက္ခာမိတ်ဆက်ပြီးပါပြီနောက်ပါပညာသိက္ခာလည်းဒီလိုပဲမိတ်ဆက်သဘောမျိုးပြောပြီးမှဘုရားဟောတဲ့အစဉ်တိုင်းထပ်ပြီးတော့ပြောမှာပါအခုအချိန်စဉ်ဗာတိတာပဲအစွန်းနှစ်ပါးကိုသိပါတယ်တမ္မာဆိုတဲ့တရားမြတ်တာဘုံမှာပါတော့အာဇီဝအတ္တမွေးမှုသည်ကာမတုခန္တိကအစွန်းရောက်ပါတယ်နော်အာဇီဝဆိုတဲ့ယုတ်ခန္ဓာရဲ့ အသက်ရှည်ရရှည်ကြောင်းကျမ်းမာကြောင်းအထောက်ပံ့ကိုလွတ်ပြီးတော့တရားရှာနေတာဟာခန္ဓာကိုယ်ကြီးကိုညှင်းဆဲသလိုဒါဖြစ်တဲ့အတွက်ကြောင့်သူ့ကိုဘာလဲခေါ်တော့အတ္တကိလမတာအစွန်းရောက်တယ်မစ္စည်းမပရိရာဆိုတာအဲ့အစွန်းနှစ်ခုသလုံးကို မရောက်စေဘဲနဲ့မချင်းမကပ်မနှိစက်ပဲကင်းပြတ်ရှောင်ရှားပဲပြထားရလို့ရှေ့ဆရာတော်ကြီးကအနက်ပြပါတယ်အလဲကိုဆွဲဆူလိုက်ရမှာဘာနဲ့ပါဘူးလို့အာဇီဝနဲ့တမ္မာကို သူတို့ချင်းချိတ်ပေးလိုက်ရင်တခုကအစွန်းဝင်နေလို့မရဘူးအလဲကိုလားကိုစုကိုစုရတယ်အဲ့ဒီမှာတမန်အာဇီဝနဲ့အာဇီဝတမန်နဲ့အာဇီဝအလဲကိုစုမိသွားပြီဆိုရင်မစ္စမပရိပရာလမ်းကြောင်းပေါ်မှာရောက်ပါပြီအဲ့တော့မစ္စမပရိပရာလမ်းကြောင်းပေါ်ဘယ်မဲ့ခင်ကစရောက်တယ်လဲဆိုရင်တမန်အာဇီဝမဲ့ခင်ကစရောက်တယ်ဒါအရေးကြီးဆုံးပဲဘာဖြစ်လို့ဆိုတော့ဘဝတိုင်းဟာစာဝတ်နေရရှာရတာတဏှာစီယာဖွေကဆက်ရတယ်ဆိုပေမဲ့ တဏှာစီယာတတ္တနာမလိုက်ဖဲနဲ့ပါတော့သတိစီယာအယတရားလေးပါဆွတ်ပြီးရင်တမန်အာဇီဝဖြစ်ပြီးတော့မစ္စမပရိပရာလမ်းကြောင်းပေါ်မှာစရောက်ပါတယ်အဲ့ဒီဟာဘယ်ကိုဥတည်သွားလဲဆိုရင်အဲ့ဒီလမ်းကြောင်းပေါ်မှာရောက်ပြီဆိုရင်ကိုအစွန်းမရောက်ရေးဒါတွေအကုန်လုံးသိသွားပြီအဲ့တော့အတိညာမျက်စိလဲလဲပျောက်သွားပါဇကုကရဏီညာနာကရဏီယမှန်ကန်တာကိုပါလောက်ရမလဲဆိုတဲ့အတိလဲရပါတယ်ဥပဒမာယကို့မှာနောက်ဆန်တင်းစရာ အပြစ်မရှိဘူးဥပဒ္ဓမာလည်းဖြစ်သွားမှာပဲအဘိညာယလေ့ကျင့်မှများရင်အတိလည်းတိုးလာပါမယ်တမ္မောဓာယအဲ့ဒီဆက်လေ့ကျင့်ကိုယ်တိုင်ထိုးထွင်းနေသိပြီးတော့နိဗ္ဗာန်ယနောက်ဆုံးမှာနိဗ္ဗာန်ဟိုဥဒိတပါလိမ့်မယ်တကယ်ဒီနေ့နိုင်ပြပါပြီအာ